ယောဂီများကိုအချက်နှစ်ချက်ပြောပါမယ်အဲ့ဒီအချက်နှစ်ချက်ကတော့ရှင်ဤမှမသိလို့ရှိရင်ဘာလုပ်ရမလဲကိုယ်တည်းကသိစရာတွေကိုမသိလို့ရှိရင်ဘာလုပ်ရမလဲဆိုတဲ့အမိကုံးကိုရှင်းခံပြီးတော့ရှင်းပြပါမယ်ဤတတ်တည်း စိတ်ထဲကကြည့်ပြီးတော့အဲ့ဒီအချက်နှစ်ချက်ကိုအဲ့ဒီအချက်နှစ်ချက်ရဲ့အဖြေကိုပေါ့လေဖြေကြည့်ကြစမ်းပါနောက်ဘုန်းကြီးရှင်းပြမယ်ဟာနဲ့မိမိတို့စိတ်ထဲမှာကြည့်ချလာတာနဲ့ဘယ်လောက်ကိုက်ညီလဲဆိုတာသိရတာပေါ့အဲ့ဒီမိဘနှစ်ချက်ထဲကဒီနိမှန်ရာမတိတာကိုတော့ကလျာဏမိတ်္တခေါ်တဲ့ဆရာကောင်းသမားကောင်းတွေထံချင်းကပ်ပြီးတော့ လေ့လာပြီးတော့ဖြောက်ပြဖို့ပါပဲအဲဒီကလျာဏမိတ်္တဆိုတဲ့အကြောင်းတော့နောက်ပိုင်းကျမှအကျေဟောဖို့ရာစီစဉ်ထားပါတယ်အဲဒီကျင်နီးမှန်ရမသိတာကိုတော့လေ့လာဖြောက်ပြရမယ်ဆိုတဲ့စကားစကားမှာလေ့လာဆိုတာကကြားနာပြီးတော့လေ့လာတာလည်းရှိပါတယ်ဆွေးနွေးလေ့လာတာလည်းရှိပါတယ်စာအုပ်ကြည့်ပြီးတော့လေ့လာတာလည်းရှိပါတယ်အဲ့ဒါကြီးအကုန်လုံးလေ့လာမှုရှိပါမယ် ဘုန်းကြီးတို့အပါအဝင်ဒီရိတ်တာခမ်းမကြီးထဲမှာရှိနေတဲ့ယောဂီတော်ရှင်တို့ဟာတတိပဌာန်ကြီးမကြခင်ကဆိုရင်တတိပဌာန်အလုပ်ကိုလည်းပဲလုပ်ရကောင်းမှမသိသေးပါဘူးတတိပဌာန်အထုတ်ခြင်းရောက်ရနိုင်တဲ့အကျိုးကိုလည်းပဲမသိသေးပါဘူးအများကြီးပါပဲမသိတာတွေကတော့ရှိခဲ့ပါတယ် နောက်ကလျာဏမိတ်တမိကောင်းစီကောင်းဆရာသမားကောင်းတွေကိုတွေ့တဲ့အခါကျတော့သူတို့ထံကနည်းနည်းဖြစ်ဖြစ်များများဖြစ်ဖြစ်သတိပဋ္ဌာန်အကျိုးသွားနဲ့အတူပေါ့လေကြားရတယ်ဆရာကြီးနဲ့ဆွေးနွေးရတယ်ပြီးတော့စာအုပ်ကောင်းတွေကိုလည်းပဲဖတ်ရတယ်အဲလိုဖတ်ရတဲ့အခါကျတော့သတိပဋ္ဌာန်အကျိုးသွားတွေနားလည်ပြီးတော့တတ္တတရားတွေနှိုးကြလာတယ် တင့်တော်တဲ့အချိန်မှာဆရာကောင်းကြီးထံကလိလာကြားနာဆွေးနွေးလိလာရတော့သတိထံတရားဟာစိတ်အကြီးကြီးကိဝိစီရဲ့ဘုဒီကြောင့်ဒီတော့လမ်းဆိုတာလည်းသိရတယ်။ရှိတော့တတ္တတရားကြီးနှိုးကြလာတယ်။အာဒီသတိထံတရားဟာအထုတ်လို့ရှိရင်စိတ်စင်ကြဲဝိညာဉ်ဒီကြောင့်ဒီတော့ခီးပါလားဆိုတော့နားလေတော့ဟောတတ္တတရားကြီးနှိုးကြလာတယ် ဒါတွေမကသေးပါဘူးတတိပဌာခီလာအာထုတ်တဲ့ဤဟာဝမ်းနဲ့ပူဆွေးမှုတောကတွေလည်းပဲလူရောက်စီဖို့ရန်တကြောင်ကြီးတော့ခီးဆိုတာလည်းနားလည်ထားတော့ဟောတဲ့ကောင်းပါလားတောကကြီးလူရောက်စီနိုင်တယ်ဆိုတာလားဆိုနားလည်တော့ဟောတရတရားကြီးလို့ချတာလေပြီးတော့ဒီသားစီတွေကတယောက်ယောက်ဆုံးရှုံးလို့ဇီဝကြီးပြည့်စည်လို့ယာရုယာရုကြီးကြလို့အခြားခြား စိတ်ဆင်းရဲကြရည်နဲ့တွေ့လို့တန်တငူကြွေးတဲ့ပြည်ဒီဝါကြီးလည်းပဲလူမြောက်ဖွင့်ရတကြောင်ကြီးတော့ပြီလို့သိရတော့အောင်မယ်တဲ့ကောင်းပါလားဒီလိုဒုက္ခတွေနဲ့ကြုံတဲ့အခါမှာဒီလိုပြည်ဒီဝါကြီးလူမြောက်စီနိုင်ပါလားဆိုတော့နားလေတော့တတ္တတရားကြီးလို့ကြားလာတယ်ပြီးတော့ကိုယ်တည်းကမခံတာမှုဒုက္ခအမျိုးမျိုးလည်းပဲချုပ်ငြိမ်းသွားဖို့ရန်တကြောင်ကြီးတော့ပြီလို့ဒီလိုလည်းမြတ်စွာဘုရားဟောကြားထားတော့ ဒီတရားလေးကြီးကြားရလို့ရှိရင်ဆွေးနွေးရလို့ရှိရင်စာဥဖတ်လို့ရှိရင်ဟောတဲကောင်းပါလားကိုယ်ရဲ့ဆင်းရဲကြီးအဲချုပ်ငြိမ်းသွားစီနိုင်ပါလားတဲကောင်းတဲ့တရားပါလားလို့သိရတော့ဟောတတ်တာတရားတွေလို့ကြားလာတယ်ပြီးတော့စိတ်ချမ်းသာမှုအမျိုးမျိုးတွေကိုဒေါမနဆလို့ခေါ်ပါတယ်လူတွေဟာစိတ်ဆင်းရဲမှုကြီးကင်းပြီးတော့စိတ်ချမ်းသာတာနဲ့နေလို့ရတယ်ဒါပေမဲ့လို့စိတ်ချမ်းသာတဲ့အကြောင်းအနေနဲ့ကြုံလို့ရှိရင်အမှန်တန်ဆင်းရဲပါတယ် တော့တိဋ္ဌာအကျဉ်းသားဖြင့်လိုက်လို့ရှိရင်အဲဒီစိတ်ချင်းအမျိုးမျိုးတွေကိုလည်းပဲချုပ်ငြိစီနိုင်တယ်ဆိုတာမြတ်စွာဘုရားအာမခံချက်ပြီးဟောထားတာသိရတော့သာရတရားတွေနှုတ်ကြလာပါတယ်လူတွေဟာတူတူကိုကိုပေါ့လေဒီကမ္ဘာလုံးမှာရှိတဲ့ပုဂ္ဂိုလ်တွေမှန်တယ်များဒီကိုစင်းရတဲ့စိတ်ချင်းရတဲ့ကျုံနေရတာပဲနာဂယဟနာကလွဲလို့ရှိရင်အကုန်လုံးကျုံအောင်ပါပြီပဲအဲ့ဒီစင်းရနှစ်ခုနှုတ်လိုက်လို့ရှိရင်တိတ်ချမ်းသာပါပဲဒါမှမဟုတ် creation တစ်ခုလောကနီးနဲ့နှုတ်လို့မရပါဘူးတိတ်ဆိုးတဲ့တရားတစ်ခုပါဗျာဒါတော့လောကဒေါသအစရှိတဲ့စိတ်ရည်ကြည်ကိလေသာတွေကိုပယ်တတ်နိုင်တဲ့အရိယာမရနိုင်ရနိုင်လို့ရဒီကြောင့်ဒီတော့ခီးတနည်းအားဖြင့်အရိယာမနဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့ဒီကြောင့်ဒီတော့ခီးဆိုတာကြားရတော့အဲ့ဒါတရားဒီလေးကြားလာနိုင်ပါတယ် မဖြစ်လို့ရှိရင်အလှခေါ်တဲ့ဖူလည်းဖြစ်တော့တာပါပဲအဲ့ဒီဖူကတော့နိဗ္ဗာန်လည်းပဲဒီမျက်မှုပြုပါတယ်မက်ကအပြတ်ပယ်တတ်လိုက်တဲ့ကိလေသာကိုမိတော့ကြီးငြိမ်းသွားတဲ့ပုံမှာရင်းနဲ့ဖြန့်တတ်လိုက်တယ်လို့သူကဖြန့်တတ်တဲ့အနေနဲ့ပေါ့လေဖူဆိုတာလည်းပဲဖြစ်ပေါ်လာပါတယ်ဖူနဲ့နိဗ္ဗာန်လည်းမျက်မှောက်ပြုနိုင်ပါတယ်ဖူတရားတွေရနိုင်တယ်လို့အမကံကျက်ပြီးပြီးတော့ဟောထားတော့တယ်မှာသိရလို့ရှိရင်တတ္တတရားတွေမျိုးကြလာနိုင်ပါ ဒီလိုအကျိုးတွေဟာရိုးရိုးလေးဖြစ်ပေမဲ့လို့ကဘာသူကဘာသားတွေအမှန်တန်ကြိုက်ပါတယ်အဲ့ဒီလိုအကျိုးတွေရရှိရေးအတွက်ဘုရားတဆူတဲ့သာရဲရဲတော့အမခံပါတယ်သတိပဋ္ဌာန်အထုံနည်းနဲ့အတူအထုံချင်းရောက်ရနိုင်တဲ့အကျိုးတွေဘုန်းကြီးတို့အပါအဝင်ယခုပြိတ္တကြီးမတိခင်ကဆိုလို့ရှိရင်ဘာမှဒီတရားပေါ်မှာယုံကြည်မှုမဖြစ်နိုင်သေးပါဘူး တကယ်လို့ယုံကြည်လည်းပဲတရိယကြဒီယုဖလာယုံကြည်မှုသာဖြစ်နေပါလေအဲဒီအရှင်းကမတည်သေးပါဘူးတတိပဌာအကျိုးကိုအရှင်းမယုံကြည်မှုနဲ့တမယိုကြယုံကြည်မှုဆိုတာဟာအိပ်ပျော်နေတယ်လို့ဖြစ်တာပါပဲအိပ်ပျော်သူဟာဘာမှမသိပါဘူးဘာမှလည်းမလုပ်တတ်ပါဘူးဘေးရန်နေကြောက်လာပြီဆိုလို့ရှိရင်သူအရင်ခံရပါတယ် ပြီးတော့ဒီလုံဤလုံဟာနဲ့အတူအကျိုးသွားကိုမသိရသေးလို့မယုံကြည်သေးရင်သို့မဟုတ်သမယိုးကြလောက်တာယုံကြည်ရဲ့အဆင့်လောက်တာရှိနေရင်ဒီတိပ္ပာလုံဤလုံဤတွေကိုကြားနာလေ့လာရပါတယ်ဆွေးနွေးလေ့လာရပါတယ်စာဥတီဖောက်ပြီးတော့လေ့လာပါတယ်လေ့လာတော့ဟောတတ္တတရားတွေလို့ကြလာတယ်အိတ်ကျော်နေရနေပြီးတော့လို့ကြလာတယ်ဒီတိပ္ပာတရားအထုတ်နေတဲ့ပြေက ကိုတွင်းနဲ့ရှင်ပြီးတော့အကြည့်ပေါ့ဒီနည်းကိုမသိခင်ကမိမိရဲ့အခြေအနေနဲ့ဒီနည်းကိုလေ့လာမိတဲ့အချိန်မှာမိမိရဲ့စိတ်အခြေအနေသတ္တတရားအခြေအနေကိုနှိုင်းယှဉ်ကြည့်ပါပြီးတော့သူပြောခဲ့တဲ့စကားတွေကောက်ချက်ထားလိုက်လို့ရှိရင်ရှင်နည်းတတိပဋ္ဌာန်ရှင်နည်းအမှန်ကို မတိသေးလို့ရှိရင်အဲ့ဒီမတိမှုကိုလေ့လာပြီးတော့ဖြောက်ပြစ်ပါဆိုတဲ့အနိယာမစကားဟာဒီမှာပေါ်ထွက်လာပါတယ်ပြီးတော့အခုပြောခဲ့တဲ့စကားတွေကိုကောက်ချက်ချလိုက်လို့ရှိရင်ပฏิပဌာန်ရှင်မိမှာကိုမတိရင်အဲ့ဒီမတိမှုကိုလေ့လာပြီးတော့ဖြောက်ပြစ်ပါဆိုတဲ့နိယာမစကားဒီမှာဖြစ်လာပါတယ်ပြီးတော့လေ့လာခြင်းအပြင် နိုးလာတဲ့တတ္တတရားကိုစာရိတလှမ်းလက်တွေ့ဆက်တလှမ်းတီယိုဒီလောက်တာရှိပြီးတော့လက်တွေ့မသိရင်ကြာတော့ခုနနိုးနေတဲ့တတ္တတရားဟာမကြခင်ပဲညှို့ပြီးတော့ပြန်ချုပ်ပြီးတော့ပျောက်သွားပေါ်ရရှိပါတယ်။ပြီးတော့လေ့လာလို့နိုးလာတဲ့တတ္တတရားကိုလက်တွေ့အလုံးနဲ့ပြည့်စုံပြည့်ထောင်ပြီးဖို့ လူတယ်ဆိုတာပေါ့လေဘုန်းကြီးတို့ပြေချနားလည်ထားဖို့ပါပဲနိဒာတိပြီးတော့ကိုယ်တည်းကကာယဝိညာဉ်စိတ္တဓမ္မခေါ်တဲ့ရှုပိရှုပိအာယုန်လေးတနည်းအားဖြင့်ယုံနာအာယုန်လေးကြောင်းကျုပ်ဆက်ကုန်နေမျက်စိရဲ့သဘောပဲလို့အဲအရှင်းရာတွေအဲ့ဒီဟာတွေတသိမိတသိတသိမိတသိပြီးတော့နောက်ဆုံးမညံဖုန်ညာရောက်ဖို့ဆိုတာရှိပါတယ် အဲ့ဒါတွေကအာမထုတ်ပဲနဲ့ဗနည်းနဲ့မှမဖြစ်နိုင်ပါဘူးစိတ်ကိုယ်ထဲမှာရှိနေတဲ့ရုပ်ကြီးရုပ်သဘောတရားတွေခံစားမှုသဘောတရားတွေစိတ်ကူးစဉ်းစားကြံစည်မှုတွေအခြားခြားသဘောထွေရမှုရာတွေထွေရသဘောတွေပေါ့လေစိတ်အသက်ချိန်လာခဲ့ပြီးတော့ပေါ်ကိုက်မှာမရှိရင်မသိဘူးအဲ့ဒီမသိတဲ့ဟာအဝိဇ္ဇာခေါ်တာပဲဒီတော့ ကိုယ်တည်းကတိစရာတွေကိုမရှိလို့ရှိရင်မတိတဲ့အဝိဇ္ဇာကိုတော့ရှုပြီးတော့ဖြောက်ပြရမယ်ဆိုတဲ့အနိယမတစ်ခုတည်းမှာပေါ်လာကြမှာအခုယောဂီများရှင်ဤမှန်ဤတိထားတဲ့အတိုင်းကိုယ်တည်းဆက်ပြီးတော့လည်းငင်းပေါ်တဲ့ကိုယ်အမူအရာတွေခံစားမှုတွေစိတ်ကူးစိစားကြံစည်မှုတွေမြင်မှုကြောင့်အစရှိတဲ့သဘောမူအရာတွေ ဖြစ်တုံးဖြစ်ဆဲလေးမှာတရားဆိုင်ချိန်လာကြပြီးတော့စွစွမြင်ရှုနေကြတယ်မဟုတ်လားရှုတော့ဒီပေါ်မှာစိုက်ကြတော့တမာတိတွေဖြစ်လာခဏိကတမာတိတွေဖြစ်လာတော့ရှုစရာရရှုတာကွဲလာတယ်ကြောင်းကျိုးတွေကွဲလာတယ်မျက်စိရဲ့သဘောပဲဆိုတာကွဲလာတယ်မတိမရှုရင်မတိတာဟာရှုတော့တိတိသွားတော့မတိမှုတွေကင်းကင်းကင်းကင်းသွားတာဒါကြောင့်တိုက်ကြည့်ဖို့ကိုယ်ဟာနဲ့ကိုယ်နောက်ဆုံးဝိပဿနာဉာဏ်ဉာဏ်ပြည့်စုံသွားရင် ဖြစ်ပြမစအရင်းတခေါ်တဲ့နိဗ္ဗာန်ကိုအရိယမဉ္ဇဏ်ဖူညာနဲ့မျက်မှောက်ကြည့်သွားတဲ့အထိဖြစ်မှာပါ။ဒုအားဖြင့်မဉ္ဇဏ်ဖူညာနဲ့မျက်မှောက်ကြည့်ပြီးသွားမှာပါ။ဒီတော့နှစ်သိအာရမှုကြီးကိုချမ်းသာစိတ်ချမ်းသာမှုကြီးဟာမပြည့်နိုင်အောင်တမေကောင်းချမ်းသာဆိုတာတော့ယောဂီကိုယ်ရည်တည်သွားကြမှာပါ။ဘုန်းကြီးရာကိုစိတ်ကူးပြီးတော့ပြောတာမဟုတ်ပါဘူး။ဘုရားကိုယ်တိုင်လည်းပဲဟောခဲ့ပါတယ်။ ဟောခဲ့တာကတော့ဒွေဝေဒိခွေပစ္စယသမာဓိတိယဥပါဒါယကတမီတွေပရဒောစခောသောတစ္ဆတသယောနိတော်မနတိကာရောဒီလိုဟောခဲ့ပါတယ်ပမာလိုကတော့ဘိက္ခုတို့ဥပဒနာသမာဓိတိမေဃသမာဓိတိတနည်းဥပဒနာဉာဏ်နဲ့မဲ့ဉာဏ်ဖြစ်ပွားရေးမှာအကြောင်းနှစ်ချက်ရှိတယ်အဲဒီအကြောင်းတစ်ချက်ကပရဒောဂောသခေါ်တဲ့ တရားစာကြီးတွေသူတော်ကောင်းတွေထံကတင့်တော်တဲ့တရားနိခံမှုပါတစ်ချက်ပေါ်လာတဲ့အာရုံနဲ့ရှိမှတ်တဲ့စိတ်နဲ့စိတ်အားစိတ်ချိန်လာခဲ့ပြီးတော့တဲ့တဲ့ရှုမှတ်မှုကရှုမှတ်နှလုံးသွင်းမှုပါတစ်ချက်အဲ့ဒီနဲ့ချက်ညီညွတ်ရင်ဥပဒနာမြာမဲ့ညာဖြစ်ပေါ်လာတယ်လို့ဟောထားပါတယ်ပြီးတော့ဥပဒနာညာနဲ့မဲ့ညာအထူးဖြစ်ခြင်းအကြောင်းတစ်ချက်ဆိုတော့ဒီအကြောင်းတစ်ချက်ပြည့်စုံရင် ဥပဒနာဉာဏ်ကြီးလည်းအလိုလိုပြည့်စုံလာမယ်မဲ့ဉာဏ်လည်းအလိုလိုရပါမယ်အဲတော့တရားဓမ္မရခြင်းအကြောင်းလေးတွေလည်းပဲဘုန်းကြီးကအဲ့လိုပြောကြပါသေးတယ်တရားဓမ္မရခြင်းအကြောင်းကတိပပမိတ္တတာမိတ်ဆွေစိုးကိုမိခိုးအားထားခြင်းကတစ်ချက်နှစ်ကရိယာပရိဟာနိဆရာနဲ့တပည့်ဘက်ကလူမှုကတစ်ချက်အဲ့ဒီနှစ်ချက်ကြောင့်တရားဓမ္မရတာဖူးတယ် ဒီတော့မိတ်ဆွေစုတွေကိုရှောင်ရှားတာပြီးတော့ကလျာဏမိတ်တာခေါ်တဲ့မိတ်ဆွေကောင်းကိုရှာဖွေထပ်ဖို့တိတ်အရေးကြီးပါတယ်မိတ်ဆွေကောင်းတွေတွေ့ပြီဆိုရင်အဲ့ဒီမိတ်ဆွေကောင်းကတရားလဲဟောပါမှဟောပြမှုမရှိဘူးဆိုရင်လုံနိကင်ကြီးမသိတော့လည်းမလုပ်တတ်ပါဘူးပြီးတော့မိတ်ဆွေဘက်ကလည်းပဲလိုပါတယ်ဟောပြောမှုလိုပါတယ်ဒါကြောင့်ကလျာဏမိတ်တာတွေဟာ တရားလေ့လာတဲ့ပုဂ္ဂိုလ်များကြားနာပြီးတော့အတ္တတရားကြီးလိုချဖို့မလိုရအောင်ဆိုပြီးတော့လုံမိအမှန်ကြီးဟောရပါတယ်။ကလျာဏမိတ်တများရဲ့ဖော်ပြခြင်းညင်ကြားချက်တွေကိုလည်းပဲတကယ်တရားရိရလိုတဲ့ပုဂ္ဂိုလ်များစူးစူးဆိုင်ဆိုင်နာကိုလည်းလိုပါတယ်။လိုနေလို့ရှိရင်လည်းမလုတတ်တော့တရားရိမရနိုင်ပါဘူး တည်တည်ချာချာစူးစိုက်လာမှလည်းပဲတရားလုံကြီးလုံခါနဲ့တရားအထုကြီးရရနိုင်တဲ့အကျိုးလေးတွေသိပါတယ်သိနိုင်ပါတယ်ဒါမှလည်းပဲတတ္တတရားလိုချမှာပါဒါကြောင့်လမ်းမှညှိကြရက်တွေကိုရိုးရိုးတည်တည်စူးစိုက်စိုက်နာကြမှုပါယောဂီမှလိုပါတယ်နာကြပြီးတော့နီးလောက်တာသိုံလာသိပြီးတော့မှတ်သားထားရုံနဲ့လည်းမပြီးသေးပါဘူးလက်တွေ့လည်းပဲအထုတ်ဖို့လိုပါတယ် စာတလန်းလက်တိတလန်းလိုက်ဖို့လိုပါတယ်လက်တိပြည့်စုံအာမထဘူးဆိုလို့ရှိရင်လက်တရားဒီပါမရပြန်ဒီတော့ဒီမှာလက်တိမလိုရအောင်ကြိုးစားနေတာပါကြိုးစားရပါတယ်အခု MS ဌာနကြီးဟာလွန်ခဲ့တဲ့နှစ်ပေါင်းတော်တော်ကြာကြာလေးကဆရာကောင်းသမားကောင်းတွေကိုရှာဖွေပြီးတော့ဆရာကောင်းသမားကောင်းတွေထံကနိခန္ဓာကြခဲ့တယ်ဆိုတာလည်းထင်ရှားပါတယ်။နာကြရုံတက်တက်တယ်မဟုတ်ဘဲနဲ့လက်တွေလည်းပဲ အစုအဝေးနဲ့ဒီမှာအထုတ်နေကြတာဟိုလုံးနေရပါပဲအခုလည်းပဲအထုတ်နေပါပဲဆိုတော့ဒီနေ့ချက်ပြည့်စုံနေတော့သိဝန်းတာစရာကောင်းပါလေယခုတက္ကမလည်းမြတ်စွာဘုရားတိဋ္ဌာဒေသနာနည်းနဲ့အညီညွှန်ကြားချက်တွေကိုပြည့်ပြည့်ဝဝနာကြားပြီးတော့ငကူတတ္တတရားတွေလည်းပဲနိုးတဲ့နိုးကြားပြီးတော့ပြည့်ပြည့်ဝဝနဲ့သုံးလတိုင်တိုင်ပေါ့လေအထုနိုင်ကြပြီးတော့ ဝိပဿနာဉာဏ်ဤအစဉ်စဉ်တက်ပြီးတော့နောက်ဆုံးဖြစ်ပြလို့ဆိုအနိဒတ်ကိုရရှိပြီးဘဝအမကံကျေရရနိုင်အောင်ကြိုးစားနိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့တရားဤကိုဆုံးသတ်လိုက်ပါတယ်